နှစ်စဉ်နှစ်တိုင်းဝါဆိုလာပြည်နေ့ဆိုလို့ရှိရင်ဝါဆိုအထိတ်အမှန်နဲ့ဝါဆိုပူဇော်ဝဲအဖြစ်ဖြင့်လူဒန်းရဥပုဒ်တရင်သီလတွေစောက်တည်ကြကုသိုလ်ကောင်းမှုတရားတွေဝါရဘုရားသာသနာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေဒီပြင်ခါလည်းပဲပရမုံသုံးပါးနဲ့တကွ၅ပါးသီလစောက်တည်ခြင်းသုံးနေတာကလည်းအမြဲလိုပါပဲတရားတစ်ခါအကြောင်းအားလျော်စွာ အားလျော်စွာစစ်ပါးသီလလည်းဆောက်တည်ခြင်းသုံးပြီးတော့နေကြအဲဒါတွေဟာအမြဲတမ်းမွန်မြတ်တဲ့ကုသိုလ်ကောင်းမှုတွေပွားများနေတာပဲဒါနကုသိုလ်တွေဆိုတာကလည်းပဲဘုရားသာသနာဝင်ပုဂ္ဂိုလ်တွေမှာမကြာမကြာတတ်နိုင်တဲ့မြတ်လှူဒါန်းပြီးတော့နေကြအဲဒီကုသိုလ်တွေပွားများပြီးတော့နေကြအခုဆိုရင်ဝါဆိုအထိမ်းမှန်တဲ့သင်္ကန်းတွေလည်းပဲသာပြီးတော့လှူကြတာ မနှဲပါဘူးခွန်ကြီးရောက်လာမှသာလူနာကိုမနှဲဘူးသင်္ကန်းနဲ့အရင်နေ့ကြီးကလည်းတရနေ့က7နေ့ကရောက်တော့7နေ့ကလည်းနည်းနည်းတွေ့7နေ့ကတော့ကိုညမှာရောက်လာဒီနေ့ကတော့อืมသိပြောပြောတော့မရှိပါဘူး7နေ့နေ့ကစပြီးတော့ဒီနေ့ဒီနေ့လာလာပြီးတော့ကျူးနေတာခွန်ကြီးနဲ့စုပေးနေတယ်อืมတဲမပြတ်တော့7နေ့ရက်7ရက်14ရက် ဒီနေ့15ရက်လည်းပဲရှင်းပါသီလမယူခင်ဟိုမှာလာပြီးတော့သင်္ကန်းနေလူကြတာမလဲပါဘူးလူကြတာသင်္ကန်းနေမကောက်သေးတဲ့ပစ္စည်းတွေလည်းပါပါလူကြဒါနာကုသိုလ်တွေပွားများနေအခုလည်းပဲဒီမှာသီလယူရင်းနဲ့လူကြပစ္စည်းတွေအများကြီးတွေ့ရတယ်မလဲပါဘူးဒီကနေ့ဒါနာကုသိုလ်တွေပွားတယ်ဒါတွေကနိဗ္ဗာန်မရောက်သေးမီအချင်းမိနိဗ္ဗာန်မရောက်သေးမီအတွင်းမှာ လူဘဝနတ်ဘဝကောင်းမြတ်တဲ့ဘဝတွေလာဖြစ်ပြီးကောင်းစားချမ်းသာပြီးသွားဖို့ပါပဲနတ်ဘဝဆိုတာကတော့မမြင်ရဘူးမတွေ့ရဘူးဒါပဲမဲ့လို့နတ်ဘဝကတော့ကိုမြင်ရတဲ့နတ်ဘဝတွေမှာဆိုတော့အထူးချမ်းသာပါတယ်လူဘဝမှာလည်းပဲကုသိုလ်ကောင်းမှုပြည့်စုံတဲ့ပုဂ္ဂိုလ်တွေမှာအသက်ရှည်ခြင်းအနာကင်းရှင်ကျမ်းမာခြင်းအယုံစင်လာပါခြင်းခွန်အားပြည့်စုံခြင်းသာဝေသဝေသုံးဆောင်ဝေပြည့်စုံခြင်း မိတ်ဆွေသင်္ဃာပေါင်းများခြင်းအစရှိသောမိမိတို့လိုရှိရသောကောင်းကျိုးချမ်းသာတွေပြည့်စုံသွားခြင်းအကြောင်းမှာပဲအဲဒီကုသိုလ်ကောင်းမှုတွေအရင်နှစ်ကလည်းဝါဆိုလာခြင်းနေဆိုရင်ဒီလိုကုသိုလ်တွေပြုခဲ့ရလာပါပြီယခုလည်းတစ်ခါထားပြီးတော့ပြုရအဲရှစ်ပါးသီလလည်းပဲဆောက်တည်ရဒါကတော့တချို့ပုဂ္ဂိုလ်တွေမှာဆိုသတင်းနေတိုင်းသတင်းနေတိုင်းဆောက်တည်နေတာလေ အဲရှင်ပါသီလတွေလည်းဆောက်တည်ရတယ်တဲ့ဒါတွေကုသိုလ်အထူးတွေပါပဲဝမ်းမြောက်ဝမ်းသာစရာပါပဲဘုန်းကြီးတို့ဟောကြားညွှန်ပြနေတဲ့ဝိပဿနာဘာဝနာတရားတွေလည်းပွားများအားထုတ်နေရတယ်မနာကျေးဇူးများပါတယ်ဘုန်းကြီးတို့နိုင်ငံခြားသွားပြီးတော့တရားဟောပြောရသာသနာပြုအားပေးရအဲဒီလိုသာသနာပြုအားပေးရမှာလဲနိုင်ငံခြားမှာတော့တချို့ချို့နေရာတွေကတော့ဘုရား မာတာငယ်ပါလို့သိမများကားပါဘူးဒါပေမဲ့လို့ဒီတတ်နိုင်တဲ့များပုဂ္ဂိုလ်တွေတရားကျင့်သုံးပြီးတော့ပြည့်စုံတဲ့များပြည့်စုံသွားရင်သူတို့နဲ့ဆက်ပြီးတော့ညီစားရာပုဂ္ဂိုလ်တွေလည်းတိုးတက်ပြီးတော့လာဖို့ရညှော်လင့်ကြတယ်အများကြီးရှိပါတယ်ဘုရားသာသနာဝင်တိုင်းပြည်နိုင်ငံနေကြတော့လည်းပဲများပါတယ်ဘုံမှာလည်းဗမာပြည်မှာတော့မများတော့မှဘုံမှာလည်းအတော်တော့များတာပါပဲ ဒီဟိုကျောင်းမှာဆိုရင်ဒီဟိုနိုင်ငံမှာလည်းဘုန်းကြီးတို့သွားတရားနာပရိသတ်တွေအနာများပါတယ်ဟိုမှာလည်းယူရီးယားယူရီးယားမှာတော့တရားထုတ်နေတဲ့ပုဂ္ဂိုလ်တွေတော်သင့်တော်ရှိပါဒါပေမဲ့လို့တရားနာပရိသတ်တွေကြတော့ယူရီးယားအခုဘုန်းကြီးတို့သွားတဲ့အခါကတော့မများဘူးအဲဒီခါတော့မှဆိုရင်တော့ဝါမဟာထဆရာတော်ကနေပြီးစီစဉ်ထားလို့အဲဒီမှာတော်တော်များပါတယ်နောက်ကိုကိုဇင်းမဲ့မှာဌာနတွေမှာတော့လည်း ဉာဏပရိသတ်တွေတော်တော်များပါတယ်။ဒါမဲ့လို့ဓမ္မနိုင်ငံလောက်တော့မများဘူးလို့သူတို့တရားပွဲတွေကြတော့လည်းများကောင်းများပါလိမ့်မယ်ဓမ္မရဲ့ဘုန်းကြီးတို့လာတဲ့ခါတွေတော့လည်းသူမအားတာလည်းဖြစ်ရှင်လည်းဖြစ်ပါလိမ့်မယ်။ဓမ္မနိုင်ငံမှာတော့တရားအထောက်ကျခြင်းညာတာတွေအနာများတာပဲ။အားရကြမနာကောင်းပါလေခုကြီးရိတ်တာမှာဆိုလို့ရှိရင်တရားထုတ်တဲ့ပုဂ္ဂိုလ်တွေကအများကြီးရှိနေတာပဲ အခုဟောဆိုဥဆိုလို့ရှိရင်တော့နည်းနည်းပိုများလာတာပေါ့လေဟောသညာတွင်ကတော့အားလို့အဲဒီတော့ကတော့အလိုများပါတယ်အဲဒီလိုတရားအထုတ်တာကတော့ဖြင့်မေဖို့နိဗ္ဗာန်ရခြင်းအကြောင်းနဲ့ဒီကတော့အမြင့်မြတ်ဆုံးကုသိုလ်တရားတွေပါပဲတတိပဌာနာတုတ်ထဲမှာတာမဇ္ဈိညာဘိုင်းစွာဟောတာရှိတယ် ဘိက္ခန္တေပဋိက္ခန္တေသံဇာနာကာရီဟောတိစသည်ဖြင့်ကိုမူရာတွေကိုပြုတိုင်းပြုတိုင်းတတိတံပဇင်ဖြစ်စေရမယ်မှတ်ရပြီးတော့ရှုခြင်းဖြင့်မှန်ကန်စွာသိအောင်အားထုတ်ရမယ်တတိတံပဇင်ဆိုတတိကမှတ်ရတံပဇင်ဆိုတော့မှန်ကန်စွာမှန်တိုင်းသိတာတတိတံပဇင်အဲဒီတတိတံပဇင်ကို အထာကတာက၄မျိုးဖွင့်ထားတယ်တထကသံဇင်တပါယသံဇင်ဂောစရသံဇင်အာတမောဟသံဇင်နဲ့၄ခုရှိပါတယ်တထကသံဇင်ဆိုတာအကျိုးရှိသလားမရှိသလားစဉ်းစားဆင်ခြင်ပြီးတော့အကျိုးရှိတဲ့အမှုကိစ္စကိုသာပြုတာပြောတာဟာသာတ္တကံပြင်ပဲ အဲအဲ့ဒါကတော့တရားအထုတာနဲ့ကမဟုတ်တရားမထုတာနဲ့လည်းဆိုင်ပါရဲ့လောကကြီးရနဲ့လည်းအနာဆိုင်ပါရဲ့စသရရအကျိုးရှိသလားမရှိလားစဉ်းစားတာကတာတကလို့ဘုညာဆောင်းဘုကလေးလည်းစီထားပါတယ်အများမှတ်လို့လွယ်အောင်လို့အကျိုးရှိသလားမရှိလားစဉ်းစားတာကတာတကအဲအလုပ်တစ်ခုလုပ်မယ်ဆိုလို့ရှိရင်ဒီလုပ်လို့ရင် ကျိုးရှိမလားရှိဘူးလားဆိုတာလောကကြီးရနေတယ်စဉ်းစားမယ်စဉ်းစားပြီးကျိုးရှိမှလို့ကျိုးမရှိရင်မလုံးနဲ့ဒီစကားမျိုးပြောလို့ရှိရင်ဖြင့်အကျိုးရှိသလားမရှိသလားလို့လည်းစဉ်းစားစဉ်းစားပြီးမှပြောတဲ့စကားမှပြောမပြောသေးရင်မပြောနဲ့အဲစကားကပိုအရေးကြီးပုံတော့ပေါ့စကားကတော့အကျိုးမရှိကျိုးမရှိဘဲနဲ့ပြောနေတဲ့အချင်းကုန်တာဘုန်းကြီးတို့တော့တစ်ခါတစ်ခါကိုတခြားတစ်ပါးအရက်တွေသွားတဲ့ခါကလာတွေမှာ မေးရင်လာလေးတွေစိတ်ကူးတိုင်းပေါ်ပေါ်လာဒါလေးမေးလို့အဖြေဖြေအကျိုးရှိမလားမရှိမလားလို့ဘုန်းကြီးကစဉ်းစားကြည့်အကျိုးမရှိဘူးဆိုရင်မမေးပါဘူးတော့ဒါကအချိန်ကုန်နေတာသူစားအကျိုးရှိသလားမရှိသလားမေးလို့ဖြေတဲ့အခါမှာအကျိုးရှိမှလားဘာအကျိုးရှိမှလဲဆိုတာဘာမှအကျိုးမရှိဘူးဆိုရင်မေးပါဘူးဒါကအချိန်ကုန်တာပဲဆိုပြီးအဲဒါအရေးကြီးပါတယ်ဒါကြောင့် ကျိုးရှိသလားမရှိသလားဆိုစဉ်းစားပြီးအလိုလိုဆရာရှိရင်လည်းကျိုးရှိမှလို့ပြောကြရှိရင်လည်းကျိုးရှိမှပြောဆိုပါတဲ့အဲဒါလေးမှတ်ရအောင်လို့ဆိုရမယ်အကျိုးရှိသလားမရှိလားစဉ်းစားတာကပဋ္ဌကာကျိုးရှိသလားမရှိလားစဉ်းစားတာက အထကကျိုးရှိသလားမရှိလားစဉ်းစားတာကအထကကျိုးရှိသလား လောက်ကိုင်းတွေမှာလည်းပဲအကျိုးရှိမဲ့အလုံးမလုံးစဉ်းစားပြီးမှအကျိုးရှိမဲ့အလုံးမလုံးမရှိရင်မလုံးနဲ့တရားထုတ်တဲ့ပုဂ္ဂိုလ်တွေမှာလည်းအဲဒီလိုစဉ်းစားတင်တာလေးတွေတော့ရှိပါတယ်ထိုင်ပြီးအာထုတ်နေရတာနေပြီးလမ်းလျှောက်ခြင်းနဲ့ဆိုရင်လမ်းလျှောက်လို့အကျိုးရှိသလားမရှိသလားအာစဉ်းစားပြီးတော့อืมထိုင်လာကြတော့လမ်းလေးတစ်ချက်ရင်ကောင်းတယ်ဆိုတာစိတ်ကူးရပြီးတော့ကျိုးရှိလို့ရှိရင်ဒါဇင်းရချက်သက်ခါလျှောက်ပေါ်တယ် ဇက်ကလေးတွေပါလေးတွေကိုယ်ရာဆန္ဒတို့ကိုမူရတွေပြုပြင်တာတို့အဲဒါတွေပြုပြင်လို့ရှိရင်အကျိုးရှိသလားမရှိသလားစဉ်းစားဖို့လိုတာတော့တော့လိုပါရဲ့ဒါပဲမဲ့လို့ဝိပဿနာရှုနေတဲ့ပုဂ္ဂိုလ်မှာတော့ရှုမှတ်စရာလေးတွေပေါ်တိုင်းပေါ်တိုင်းရှုမှတ်နေလို့ရှိရင်ဒါစဉ်းစားကြတော့မလိုပါဘူးအစပိုင်းလောက်ပါပဲဒီနေရာမှာထိုင်ပြီးတရားထိုးရင်ပိုကောင်းသလား ဘာလျှောက်ပြီးတရားထုတ်ရင်ပိုကောင်းသလားသမမတရားပြီးတရားထုတ်ရင်ပိုကောင်းသလားလို့ဒီဟာလေးတော့စဉ်းစားကြအစာပိုင်းမှလည်းနည်းနည်းပါးပါးရှိပါတယ်အဲနောက်ပိုင်းတော့မလိုပါဘူးခေါ်သမျှတွေရှုမှတ်နေုံမှာပဲအကျိုးရှိသလားမရှိတာစဉ်းစားတာကတတ်တကားအကျိုးရှိအကျိုးရှိမရှိစဉ်းစားပြီးအကျိုးရှိမှလိုရမယ်အကျိုးရှိမှပြောရမယ်လောက်တာပြောတာလည်းရှိပါတယ် အကျိုးရှိပင်ရှင်များတော်လည်းပဲသင့်တော်သလားမတော်သလားလဲစဉ်းစားရအောင်မယ်အဲသင့်တော်သလားမတော်သလားစဉ်းစားပပ္ပယတမလင်ခေါ်တယ်အကျိုးပင်ရှင်များတော်လည်းမသင့်တော်ဘူးသူများတွေကပြစ်တင်ကြရှိရဲဆိုလို့ရှိရင်အဲ့ဒါမလုံးနဲ့မသင့်တော်ဘူးဆိုရင်မလုံးနဲ့ဒါကရာကပြောထားတယ်ဘုရားသွားဖူးတယ်ဆိုရင်စေတီတော်တွေဆင်းရဲတော်တွေသွားဘုရားဖူးလို့ရှိရင်ရှိခိုးရင်သာအကျိုးတော်ရှိတာပဲ ဒါပေမဲ့လို့ပြိဿအများတွေစုဝေးနေတဲ့အခါတော့ကိုလန်းသဘင်နဲ့ချင်းပါနေတဲ့အခါတော့မှတော့ယဟန်များမှသွားကြည့်တော့မတော်ဘူးတဲ့ယဟန်မှာဘောလန်းသဘင်ချင်းပါနေတဲ့အခါသွားရင်ဘေးကပုဂ္ဂိုလ်ကဲ့ရရလဲရှိတာပေါ့လေကိုကရိုးရိုးပဲဖရာပူဇော်ပဲပူဇော်ဝင်သွားပြင်မယ်လို့ဘေးကပုဂ္ဂိုလ်တွေကပွဲသွားကြည့်တယ်လို့ရှင်ရာကြီးရှိနေတာပေါ့အဲ့ဒါမသိတော့ဘူးတဲ့ဒီလိုဟာမလုပ်ရဘူးတဲ့ပြင်းရတယ်လည်းရှိပါတယ် ကိုကတရားသဖြင့်ကောင်းတဲ့အလုပ်လုပ်ပြင်မယ်လို့ကောင်းတဲ့စကားပြောပြင်မယ်လို့သူများကအထင်မြင်သေးကြရှိရင်မသိတော့ဘူးအဲဒီလိုဟာဆိုရင် မလုပ်ရဘူးတဲ့သိတော်တဲ့ဟာကလည်းလုပ်ရမယ်သိတော်တဲ့ဟာကလည်းပြောရမယ်တဲ့လားသဗ္ဗယကံလည်းခေါ်တယ်သိတော်သလားမတော်လားစဉ်းစားတာကသဗ္ဗယ ရိယာမှလည်းပဲဒီတော့အကျိုးတော့ရှိတာပဲဒါပေမဲ့လို့သူများပြည့်တင်စရာ ရှိမရှိသင့်တော်မတော်သူများအချင်းချင်းသေးစရာရှိမရှိသင့်တော်မတော်ဒါလေးတော့စဉ်းစားရအောင်မဲတဲ့စဉ်းစားပြီးသင့်တော်မှလုပ်ပါတဲ့သို့တော်လည်းတခုတော့ရှိပါတယ်သူများကအချင်းချင်းသေးတိုင်းလည်းသိတော့စိုးရင်ကြတော့မဟုတ်ပါဘူးတချို့ပုဂ္ဂိုလ်တွေကဘာမုန်းညာမုန်းနဲ့ သူများပြည့်တင်တာလည်းရှိအဲ့ဒီလိုဟာတွေတော့ဘီဆိုင်စရာမလိုပါဘူးဘယ်သူကဘာပြောပြောဘာကဲ့ရဲ့ကဲ့ရဲ့ကိစ္စမရှိပါဘူးอืมဒါကတော့သိရင်းကြီးပါဘူးဘုန်းကြီးတို့တရားဟောနေတချို့ဘုန်းကြီးတို့ဟောပြောနေတာတွေအပြည့်တင်ပြောနေတဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒါတွေကဘုန်းကြီးတို့ယူမဆိုင်ပါဘူးသူသူတို့သူတို့ပြောတဲ့ပုဂ္ဂိုလ်သူတို့ကဟာမကြတဲ့ပုဂ္ဂိုလ်သူတို့အပြည့်နဲ့သူတို့သူတို့စကားနားထောင်ပြီးလိုက်နာနေတဲ့ပုဂ္ဂိုလ်တွေလည်း ဒုက္ခနဲ့သူပဲတဲ့ဘုန်းကြီးကသူတို့လည်းအပြစ်မတင်ပါဘူးကိုယ့်ဟာကိုယ်ကိုယ့်ဟာကိုယ်ဟောပြောတင်တာတွေဟောပြောဆောင်ရွက်တင်တာတွေဆောင်ရွက်နေပါအဲဒီလိုဟာတွေရှိပါတယ်အဲဒီတော့ဘိတ်အရေးမကြီးတဲ့ဥစ္စာတွေတော့လည်းပဲသူများကအပြစ်တင်စီဖြစ်စေမတင်စီဖြစ်စေဒါအသင့်တော်တဲ့ဥစ္စာပါပဲအသင့်တော်တဲ့ဥစ္စာဆိုလို့ရှိရင်တော့ပြုလဲပြုရတယ်ပြောတယ်ပြောဆိုရတယ်အင်းတရားအထုတ်ရှုမှနေတဲ့အခါတော့လည်း သင့်တော်တာမတော်တာနောက်ထပ်စဉ်းစားကြရမရှိပါဘူးအစာပိုင်းလောက်ပါပဲသင့်တော်တာမတော်တာဆိုတာအဲ့ဒါလေးစာပိုင်းလောက်တော့စဉ်းစားကြရှိနောက်ပိုင်းကျတော့တရားရှုမှတ်ရရှိတာမပြတ်မှတ်နေုံမှာပဲကတိအထိတင်ကြီးတင်နေတုတ်တဇာရီတွေပါဠိတွေတုံးမိပါဝေဆိုပြီးတော့အစုံပဲကိုမူရာတွေပြုတိုင်းပြုတိုင်းကိုမူရာတာမဟုတ်ဘူးနှုတ်မူရာတွေပြောဆိုတိုင်းလဲဒါကြိုးရှိမရှိသင့်တော်မတော်စဉ်းစားပြီးတော့ ပြုရင်းသမျှပြုဖို့တရားရှုမှနေတဲ့ခါတော့လည်းအစာပိုင်းလောက်ပါပဲနောက်ပိုင်းကျတော့ပေါ်လာတဲ့ညတွေမပြတ်ရှုနေမှကျိုးရှိတာပဲပေါ်လာတဲ့ညတွေမပြတ်ရှုနေမှတင့်တော်တာပဲအဲဒါကတော့မပြတ်ရှုနေုံပါပဲဂောစရဆိုတာကျက်စားရကျက်စားရအာယုံမှာကျက်စားတာဂောစရတံစဉ်အဲဒီကျက်စားရဆိုတာကလောကကြီးရဲ့ကျက်စားရတွေရှိပါတယ်အဲဒါတွေတော့ ဒီမှာလိုပါကောသရတံပစဉ်ကြတော့ကောသရတံပစဉ်ကြတော့ကျဆရာကရှုပင်ရှုလိုက်တဲ့တရားတွေသင်ရှားပေါ်တိုင်းပေါ်တိုင်းရှုမှတ်နေတာဟာကောသရတံပစဉ်ပဲကောသရတံပစဉ်อืม tempo အဲပေါ်ပေါ်လာတယ်မြတ် ပေါ်လာတယ်မြတ်ရှုမှတ်ကခောစရတံစဉ်ပေါ်လာတယ်မြတ်ရှုမှတ်ဇင်ညာလျှောက်နေသွားရင်သွားတယ်သွားတယ်ပေါ်လာတယ်မြတ်ရှုရထိုင်ရင်ထိုင်နေထိုင်နေရရင်လည်းရတဲ့ရတဲ့ရတဲ့ဘာတွေကိုရင်ဆိုင်ရင်ကိုရင်ဆန့်နေအဲခေါင်းငုံရင်ငုံနေမောရင်မောတယ်အသက်ရှူတိုင်းဆိုင်တိုင်းဘိုက်ကလှုပ်ရှားနာဖောင်းနေပိန်နေအာကိုမူရာတွေပေါ်တိုင်းပေါ်တိုင်းရှုနေ စိတ်မူရာတွေလည်းစိတ်ကူးတိုင်းစိတ်ကူးတိုင်းပေါ်လာတဲ့ညတွေကိုသူကရှုနေရကိုယ်တည်းကဝေဒနာတွေလည်းပဲနာကျင်ကြိုက်ခဲမှုစသည်တွေဒါတွေလည်းပေါ်တိုင်းပေါ်တိုင်းရှုနေဝေဒနာတဲ့ဖတ်တာတဲ့အဲ့ဒါလေးနဲ့စပြီးတော့အများလဲဘုရားဖြစ်အောင်ဘုန်းကြီးကနည်းနည်းလည်းပြောအောင်ဟိုတကကြီးတယောက်ကဘုန်းကြီးကိုစာနဲ့ရေးမေးတာအရင်ကတကကြာတယ်သူလည်းတရားထုတ်ထားတဲ့ပုဂ္ဂိုလ်ပါဘယ်လိုစိတ်ကူးစိတ်ကူးမှမသိပါဘူးသူကဖတ်တာဆိုတာတွေ့ထိတာတွေ့ထိတော့သူက တွေ့ထိတာဟာရုပ်ပဲလို့သူကယူဆတာမသိရင်ဒီလိုယူခြင်းနဲ့ယူမှာတွေ့ထိတာတုံတန်ကြောက်ခဲမြေကြီးကချင်းချင်းတွေ့ထိတာတွေလည်းပဲဖတ်တာသူကဒီလိုယူဆတာပေါ့အဲကိုကိုယ်တွေတွေ့ထိတာတွေလည်းရုပ်ကတွေ့ထိတာဆိုပြီးတော့ရုပ်တွေ့ထိတာရုပ်ဖတ်တာတွေ့ထိတာတွေလိုယူတာတရားကဒီလိုမဟုတ်ပါဘူးဖတ်တာဆိုတာနံတရားပဲရုပ်တရားမဟုတ်ဘူးသစ္စာဟွန်းရုပ်တရားရုပ်တရားနဲ့